ဒီဆရာဖျားရှင်းပြတော်တဲ့ထက်မှာပင်ကညာရဲ့အထက်ပိုင်းကိုကြော်ပြီးတော့ရှိလို့မရဘူးလို့ပြောသွားပါတယ်ဖျားအဲ့တော့ပင်ကညာမရောက်ခင် အောက်ပိုင်းကိုကြတော့ကောအဆင်ပြေလို့ကြော်ရှိလို့ရတဲ့ပုံစံမျိုး ဟုတ်ပါသလားဖျားဒါပေမဲ့တပိတော့မှတ်တာမှားသွားတာပါလားဖျားဟုတ်တယ်ဟုတ်တယ်လက်ဆိုလိုရင်းသဘောကဥမာဆိုကြပါစို့ဟိုနာမရူပပြည့်စည်တာဉာဏ်မျိုးအဲမှာဆိုဥမာနာငုမရှိဘူးရုပ်ရှင်ရတယ်ပေါ့နော် အဲကနေပြီးတော့ဝိပဿနာပြည့်စက်ပရိက္ခဉာဏ်ရှုတယ်နောက်တကကိုကြိုက်တဲ့ဟာကိုရွေးရှုလို့ရတယ်လို့ပြောတာပြောချင်တာလေအနာမသမန္တနာဉာဏ်ဆိုတဲ့ထို့တူပဲသမန္တနာဉာဏ်ပေါ့ဟိုသမန္တနာဉာဏ်ကနေဟိုပဲဥတ္တယပြဉာဏ်ကုပြီဆိုကြဆိုဥတ္တယပြဉာဏ်မှာဆိုဦးဇင်းတို့ပြည့်စက်တော့ဟိုအကြောင်းကြောင့်ဟိုအကျိုးဖြစ်တယ်အဲ့အကျိုးကချုပ်မှုကိုရှုလို့ရတယ်ဝရတော့ဥဒယတော့စသည်အပြင်သူရှုွက်ကိုကိုယ်တိုင်သွားလို့ရတယ် ဥမာဆိုကြပါစို့ဒီနေ့တော့ငါဥမာဒေါ်လေးတွေရှုခွဲရှုမယ်ပေါ့အဲဒီနေ့တော့ငါရူပတတကရှုခွဲရှုမယ်ပေါ့အဲအောက်ကမ္မဋ္ဌာန်းတွေမှာရတယ်အဲဒါပေမဲ့အဲ့ရတဲ့ဝိပဿနာဉာဏ်တွေကရင့်ကျက်လာပြီအငါကသမတရဉာဏ်တွေဥရိယပြဉာဏ်ဥရိယပြဉာဏ်ငါဒီနေ့ဘင်္ဂဉာဏ်ရှုမယ်ဒီနေ့တော့ငါဘယဉာဏ်ရှုမယ်အဲ့လိုကြတော့သူကမရတော့ရတော့ဆိုတော့ကဒီအောက်အခြေခံမဝိပဿနာသမတရဉာဏ်ဥရိယပြဉာဏ်အစဉ်တိုင်းရှုရင်းနဲ့ဥရိယပြဉာဏ်အရင်ပိုင်းတော့ရောက်ရောက်လာလို့ရှိရင်ဒီကလေးအဖြစ်အပျက်ကိုမြင်တဲ့ ဉာဏ်ပြင်ကအယံကိုဟိုအားကောင်းလာတာပေါ့ဖြစ်ပျက်ကိုမြင်တာအားကောင်းတော့ဖြစ်ပျက်ကအယံဉာဏ်လာဉာဏ်လာရင်နောက်ဆုံးကြတော့ပင်ကဉာဏ်ကြတော့ဒီခါလေးအဖြစ်တဲ့ပေါ့အပြစ်တက်တဲ့ပဲကြံတော့တယ်ဉာဏ်နဲ့မှဘယ်သင်္ကာရပဲကောက်ကြည့်လိုက်ကြည့်လိုက်ပြစ်တာပဲမြင်နေတော့ဖြစ်တာတော့မမြင်တော့ဘူးအဲ့ဒါကခုကောက်ရှုခုငါအပြစ်တက်တဲ့ရှုမယ်ရှုလို့မရဘူးဒီအဖြစ်အပျက်ကိုရှုရင်ရှုရင်လည်းညာကတက်လာတဲ့အခါမှာအပြက်ကူတော့သို့တော့ဒါကတော့တကယ်ဒီအပိုင်းကိုထဲထဲဝင်ဝင်နဲ့ ဟိုရှုနေပြီဆိုတဲ့သူတော်ကောင်းအတွက်တော့သူကတထိုင်တွင်းမှာပဲသူကလိုလိုကူကူနဲ့ရောက်သွားတာတိုးတော့စအာထုတ်တဲ့ယောဂီမှာကျတော့အဲ့လိုရှုလို့မရအောင်ငါဒီနေ့ဘင်ကညံပဲရှုတော့မယ်အာဒီနေ့ငါတော့ဘယညံပဲရှုတော့မယ်အဲ့ဒီနေ့တော့ငါအာဒီနဝညံရှုရောက်ပြီအာဒီနဝညံရှုမယ်ဒီလိုရှုလို့မရဘူးလို့အဲ့လိုပြောချင်ဟုတ်လားမသိဒီကိနားနားရှင်းလာမယ်နော်တင်ပါဗျာရှင်းပါတယ်ဗျာကျေးဇူးတင်ပါတယ်ဗျာ ဆိုင်ကျဲနောက်ပေါ်ရှောက်လို့ရပါပြီရှင်မြတ်တပည့်တော်ဟိုဟာမေးခွန်းလေးမေးဝင်ပြပါဗျာဟိုအဲ့ဒီကုဋ္ဌာနာကိုရှုတဲ့အချိန်မှာလေဗျာဟိုယွန်မုံအောင်ရှုရမယ်ဆိုတော့ဟိုသပင်မွေအဲ့ဒါကြီးဟိုရှုပြီးရဲ့အချိန်မှာဥမာအေးပြားပေါ့နော်ဗျာအေးပြားဟိုစိုက်ပြီးတော့ရှုရဲ့အချိန်မှာအဲ အဲ့ဒါတွေမတွေ့ပဲနဲ့တပြီးတော့ကျင်နာတို့ဟွာတို့တွေပဲဟိုစူးစူးအဲ့ဒါစူးစူးဆိုင်ဆိုင်ကြည့်တယ်ကျင်နာတွေဖြစ်နေတော့အဲ့တော့ဝေဒနာဖြစ်နေသိမ့်မယ်ဆိုပြီးတော့တပြီးတော့ဒီပြင်ရှုွက်ရှုွက်ပြရတပြီးတော့နှလုံးတို့အသေးတို့အဲအဲ့ဒါလေးတွေကိုပြန်ပြီးတော့ကြည့်တော့ကြည့်လို့ရသွားတယ်ဗျာဒါပေမဲ့အမေးတို့အရွတ်တို့လည်းကြာတပြီးတော့မြင်လို့မရဘူးဗျာအဲ့လိုမျိုးဆိုရင်တပြီးတော့မေးချင်တာကအဲ့လိုကိုတက်တာ32ခုကိုအစင်လိုက်မဟုတ်ပဲနဲ့ ကိုမြင်တဲ့နမိတ်မပေါ်တဲ့ဟာမျိုးကြရင်ကြော်ကြော်ပြီးတော့အာရှုွက်တင်လို့ရပါသလားဖေ။ရပါရဲ့။ရ။ဒါရဲ့ဆိုတော့ကဟိုကိုကတော့တက်လိုက်တော့စတာချင်းတော့အစဉ်တိုင်းသွားတာ။ပြီးတော့ကိုရှုနေရရင်သူပထမတော့ကြိုးစားတယ်။ဦးဇင်းတို့ဒီလိုယောဂီကိုသင်ပြီးရမှာတော့အတရားဆိုဆရာမင်းဒီတိုင်းလေးရှိ။ပြုသွားလို့တချို့ကြတော့ကြာနေရင်တော့ခဏတော့ဟိုတိခံပြီးရှုခိုင်းတယ်။တော်လေးရှုခိုင်းလို့မှမရရင်တော့လေကဲသူ့ကြောခဲ့နောက်တစ်ခုတက်ရှု အဲ့လိုနဲ့အဲ့လိုနဲ့ရှုသွားလို့တချို့ကြတော့လည်းဥမာသုံးတဲ့ဟိုဟုတ်ကျင်ငယ်တိရောက်သွားပြီဆိုတဲ့အပိုင်းမှာပြန်ပြီးမြင်ရတဲ့ဟာလေးတွေရှုတချို့တော့လည်းမရတာလေအမရတော့လည်းထားခဲ့ပေါ့သူကတော့ဒါကတော့သိပြီးတော့ခမကိုနောက်ရှစ်တော့မပေးဘူးเนาะဒီကဒီဘက်မှာကိုယ်ကဒီကုသတာဟိုအကုန်လုံးရှုနိုင်အကောင်းဆုံးဖြစ်ပေမဲ့ကြေးမရှုနိုင်တော့ကိုရှုနိုင်တဲ့လောက်မှာပဲရှင်ချဆက်စုပ်ကိုယ်အနေနဲ့သူကဟို မြင်နေတယ်စစုပ်ကိုဖြစ်နေဉာဏ်ထဲမှာဖြစ်လာတယ်ဆိုတော့လောက်ပါနော်ဒီပိုင်းတင်ပါဗျာနောက်ဟိုမေခွန်းတစ်ခုကတော့ဗျာတပီတော့အစ္စတကိုရှူရင်းနဲ့ပေါ့နော်ဗျာတပီတော့ဟိုအရင်တော့ဟိုစာတင်ငယ်တော့ဟိုအလောင်းကောင်တွေခွဲတဲ့ဟာတွေပေါ့နော်ဥမာအသေးကိုရှူရင်းနဲ့တပီတော့အစ္စတတဲ့ဟိုဗဟိတကိုပို့ပို့ပြီးတော့ ဟိုမြင်တယ်ပေါ့နော်အဲ့လိုဇုံဇုံရောဟိုရှုလို့ရပါသလားဗျာဓမ္မမို့အဲအစ္စဒကိုယ့်ရဲ့အစ္စဒကိုယုံမောင်းအောင်အရင်ရှုရှုပြီးမှအဲဗဟိတကိုရှုရမှာလားဒါပေမဲ့တပည့်တော်ရှုနေတဲ့အချိန်မှာအစ္စဒဟိုရှုနေရင်လည်းဗဟိတအဲ့အရင်တော့ကတင်ခဲ့စာတင်တော့ကအဲ့အလောင်းကောင်ခွဲတဲ့အဲယုံမောင်းခဲ့တဲ့ဟာတွေကအဲပြန်ပြန်ပြီးတော့ပေါ်နေတော့ဖေ။အဲ့တော့ဇုံလိုက်ကိုရှုလို့ရပါသလားဖေ။ ရပါတယ်သူကကိုယ်ဉာဏ်နဲ့မှထင်တယ်ဉာဏ်နဲ့မှထင်တယ်သူရှိလို့ရတယ်သို့တော့ဟိုဦးဇင်းတို့ဒီကိုအစ္ဆဒကိုအရင်စရှုရတာတော့မှစကြဝဠာဉာဏ်နဲ့မှထင်မလာဘူးဆိုတဲ့သူတော်ကောင်းတွေတော့အစ္ဆဒကများသောအားဖြင့်တော့ဟိုယောဂီများများကတော့သူကအစ္ဆဒစရှုရရင်အဆင်ပြေအပြေတဲ့အခါကျတော့အဲကိုကတော့ဒီကတမာရီနဲ့သွားတဲ့သူတော်ကောင်းအတွက်ကျတော့လည်းလွယ်တယ်ဒီကသမဏကမ္မဋ္ဌာန်းကလည်းခုလိုပေါ့ အနာဘာနာလောက်နဲ့သုရဇန်တိပေါက်ထားတယ်ဆိုတဲ့သတော်ကောင်းအတွက်ကကိုအစ္ဆဒမာဒီခန္ဓာကိုယ်ဝင်းကျင်မှာကလင်းအောင်ကြည့်ပါပို့ပြီးတော့ဟိုစရှုခါသာသူတော်ကောင်းမှာထင်ကြတော့အစ္ဆဒကိုစရှုခိုင်းတာပေါ့သို့တော့ဗိဒ္ဓကိုညင်ဘူးလို့ဗိဒ္ဓကို အောင်ယူလို့ရတဲ့အတွက်ဗိဒ္ဓကပဲစတွေ့ရှိတာလည်းရတယ်သို့တော့တခုတော့ရှိတယ်ဒီမှာကုဋ္ဌသားတွေစုံသွားပြီဆိုကြဆိုကိုကအခု32ကုဋ္ဌသားဆို32ကုဋ္ဌသားလို့စုံပြီဆိုတဲ့ခါကျရင်တော့တလက်စီရှုတဲ့အပိုင်းရောက်လာရင်တော့ဒီမှာကိုက ဟိုဟိုအသေးကိုပေါ့အသေးကိုကဟိုတွဲယူလိုက်တယ်ဟိုနောက်တစ်ခါအစုပ်ကြတော့တခုတည်းပြန်ယူတယ်ဒီလိုမျိုးဆိုရင်တော့သူကဟိုတမာတိကြသွားနိုင်တယ်အဲ့တော့အဲ့လိုအရှုကသာတော့ကိစ္စမရှိပြီမယ်ဒီလိုကုဋ္ဌတာတွေအကုန်လုံးစုံပြီဆိုတော့အစ္ဆဒဆိုအစ္ဆဒရဲ့ရေရှုချလာအဲ32ကုဋ္ဌတာဆို32ကုဋ္ဌတာပြည့်အောင်ပြီးတော့မှဗိဒ္ဓဆိုဗိဒ္ဓရဲ့ရှုချလာအဲ့ဒါကတော့သူရှင်းမဟုတ်လို့ရှိရင်တော့ဒီခုကျတော့အစ္ဆဒဗိဒ္ဓတွေ့ယူဟိုကကျတော့အစ္ဆဒရှုဗိဒ္ဓရှုဆိုရင်တော့ နည်းနည်းလေးရေရှည်မှာတော့တိတ်မကောင်းတတ်ဘူးတမာရီလည်းကြာတော့လည်းရင်းငွေမှုပိုင်းအစဉ်တိုင်းမဟုတ်တော့မကောင်းဘူးပေါ့နော်အဲတော့စသချင်းမှာဒီလိုညာနဲ့ထင်တယ်လို့ရှိပါဒါကြွေစုံပြီးဆိုရင်တော့ကိုကဥမာဆက်ရပါဆိုရှုမြရတာထားခဲ့ပေါ့ရှုရတာကိုဣဇဒရေရှုလိုက်ပြီးတော့ဗိဒပြောင်းရှုပြီးတော့ဣဇဒပြန်ပြောင်းရှုအဲ့လိုလေးတော့ရှုပါမယ်နော်ဟုတ်တယ်ပါဗျာကျေးဇူးကြီးပါကျေးဇူးတင်ပါ ဆရာကိုတန်းထေကိုဆရာတော်ဟိုလျှောက်လို့ရပါတယ်နော်ဆရာတော်ဖရာဥပ္ပမဖရာသူကြီးတော်တန်းထေပါဗျာဆရာတော်စွန့်စားခြင်းလည်းနေပြီဆိုတော့အတူလေးပဲမေးခွင့်ပြပါဗျာဟိုဆရာတော်တပည့်တော်ပြီးခဲ့တဲ့ဘက်ကဟိုဒေါ်လာဘဝတ်ပါဗျာဝတ်တော့လေဟိုဆရာတော်ပြောသလိုပါပဲကီတာလောမှာနခါတန္တာတဆောဆိုပြီးတော့တပည့်တော်ရှုတာရှုလို့ရပါဗျာ အာကိတာလောမနခတနာပတဆောဆိုတဲ့မျိုးဘောင်းရိပ်စင်မှာဒီလိုကမ္ဘာထမ်းရှိခဲ့ပါဗျာတပည့်တော်ဒီနေ့မေးချင်တာကဆရာတော်ပြောတဲ့ဒီဒီနိဗ္ဗာန်ဟိုပါပေါ့နော်ဒီဒီဝိသုဒ္ဓိစင်ကြယ်ခြင်းဝိသုဒ္ဓိခုနှစ်ပါးစင်ကြယ်ခြင်းမြေပုံမှာဒီတက္ကမထန်တို့အာနာပါနတို့ရဲ့အထက်မှာ32ခုထာတာ32ခုထာတာအထက်မှာဒီလိုစင့်ထားတာတွေ့ပါဗျာ။ အဲ့တော့မြေပုံရဆိုရင်ဓကမထန်တို့အာနာပဒကမထန်တို့ရဲ့အထက်မှာ32ခုထာမှာတစ်ဆက်တက်ရမယ်သဘောပါလားခင်ဗျအော်အဲ့လိုမဟုတ်ပါဘူးတခါကြီးဒါကတော့ဦးဇင်းတို့ဒီသမထကမထန်ကဟုတ်စစတည်းကဦးဇင်းတို့ပြောခဲ့တယ်ဒီမေတ္တာဝိတ္တုဘိုင်းကိုအားထုတ်တော့မယ်ဆိုတဲ့အာသမထကမထန်40ရှိတယ်ထိုသမထကမ္မဋ္ဌာန်း40ကိုမိမိကြိုက်နှစ်သက်တဲ့ကမ္မဋ္ဌာန်းကစပြီးတော့အားထုတ်နိုင်ပါတယ်အဲသို့တော်ဒီမှာရေးတဲ့အခါမှာတော့ဒီဟို ဒီစီစဉ်တဲ့ဟိုဆရာတော်များကလည်းသူဟိုသုဒ္ဓလူနဲ့သူလုံးထဲမှာအမြင်ရှင်းကလေးဖြစ်သွားအောင်ဖြေရှားလွယ်အောင်ပေါ့လူလေးမျိုးလေးတွေစီစဉ်ရတာပါတာပေါ့သို့တော့ဒီစီစဉ်တာက သမထကမ္မထန်40လုံးကိုခြုံငုံပြီးတော့စီစဉ်ခြင်းမျှတာဖြစ်တယ်ဒါပြီးမှဒါအားထုတ်ရမယ်ဆိုတော့အစင်နဲ့စီစဉ်ထားတာမျိုး မဟုတ်ဘူးပေါ့နော်အဲ့တော့ကြောင့်အဲ့ဒီသမထကမ္မထန်40ထဲမှာအကျုံးဝင်တဲ့မိတိကမ္မထန်ကို မစိုးရောကောင်းတယောက်အနေနဲ့စပြီးတော့အားထုတ် နော်အဲ့တော့သန္တနုကတ္တကိုစပြီးတော့အထုတ်မယ်ဆိုတဲ့သူတော်ကောင်းကခုနဓကမထန်တို့အာနာပါနတို့ကိုအာမထုတ်ခင်အထုတ်မယ်ဆိုလဲဒါရတာပါပဲလားဆရာတော်ဒီနေ့အမိန့်ရှိသွားတဲ့သရုဒ္ဒဇံအောင်မြင်တဲ့သူတော်ကောင်းဟာ32ခုဌာနကမ္မထန်ကိုဆက်ပြီးတော့အာထုတ်နိုင်တယ်ဆိုပြီးတော့ပြောသွားတာဒီသရုဒ္ဒဇံကမ္မထန်ပြီးတော့မှ32ခုဌာနရေလို့ဆိုလိုတာမဟုတ်ပါဘူးလားခင်ဟောအဲ့လိုကဒီလိုပေါ့တခါကြီးဦးဇင်းတို့ကဒီ စပြောခဲ့တော့ကတော့ဒီဟိုဒီကမ္မထန်40ကိုမိမိကြိုက်နေတဲ့ရာကိုစပြီးတော့အထုတ်လို့ရတယ်သို့တော့ဦးစင်းကတော့ဒီမှာဦးစင်းတို့တင်ပေးနေကြအစဉ်အတိုင်းလေးကတော့ဒီမှာတော့အာနာပါနကိုစပြီးတော့တင်ပေးလေရှိရဲ့တို့တို့ကြောင့်အာနာပါနကနေစပြီးတော့တင်မယ်ဆိုပြီးတော့ဦးစင်းကဒီဟောစဉ်ကိုဟောလာတော့ကိုအာနာပါနဟိုဟောစဉ်အတိုင်းပေါ့ကိုသရုဒ္ဒဇံရောက်သွားတယ်ရောက်သွားတော့သရုဒ္ဒဇံရောက်ပြီးဦးစင်းတို့တွေကတင်ပေးနေကြတော့အာနာပါနသရုဒ္ဒဇံတော့ပေါက်သွားပြီဆိုတဲ့သူတော်ကောင်းကို အဒီကုဋ္ဌသကမ္မထံကိုဆက်တင်တယ်ဆိုပြီးတော့တင်တာပေါ့အဒီကုဋ္ဌသကမ္မထံပြီးလည်းနောက်ဦးဇင်းတို့လာအောင်မှာပဲကတိုင်းနေလာမယ်ပေါ့ကတိုင်းနေကိုကုဋ္ဌသပြီးဆက်တင်အောင်မှာပဲသို့တော်အဲ့ဒါဒီဒီအနာဘာနာပြီးမှကုဋ္ဌသရှုရမယ်ကုဋ္ဌသပြီးကမှကတိုင်းရှုရမယ်ဆိုပြီးတော့ရှုစဉ်ကိုတတ်မှတ်ပြတာမဟုတ်ပါဘူးဦးဇင်းတို့ကဒီကကိုကိုမိမိဦးဇင်းတို့ပေါ့ဒီဆရာသမားတွေကစင်ကျက်ပေါ့ဆရာစင်ကျက်တင်ခဲ့တဲ့အတိုင်းဒီဦးဇင်းတို့တင်ကြီးမြတာဖြစ်တယ်သို့တော်ဥမာကတိုင်းကစားအားထုတ်ခြင်းလည်းရပါတယ် ဩဒါသာကိုပဲစစချင်းအထုတ်မယ်ဆိုတဲ့ဦးဇင်းတို့ကနှစ်ပြန်လာမဲ့အပတ်ဆဲမှာဆိုဒါလေးထည့်ဖို့ရှိပါတယ်ဥပမာကုဋ္ဌသာကြီးပဲဘာမှသမထကိုအာမထုတ်ဘဲနဲ့ကုဋ္ဌသာတက်တက်စပြီးအထုတ်တဲ့သူတော်ကောင်းများဒီလေစစချင်းတွေကသမထကမ္မထန်အနေနဲ့ကုဋ္ဌသာဟုစရှိလို့ရပါမယ်နော်ရှင်းပါပြီခင်ဗျာကျေးဇူးတင်ပါခင်ဗျာကျေးဇူးတင်ပါတယ်တော်တော်များများ ဆရာတော်ဖျားပြီးတော့ဒီပထမဆုံးရရင် ကာမတညာချုပ်တယ်ဆိုတဲ့နေရာမှာအဲ့ဒီကာမတညာမှာဘလို့တညာမျိုးတွေကိုအတိအကျဆိုလိုပါသလဲဖျားဟိုပြီးတော့ဟိုတညာတွေအားလုံးချုပ်ဖို့ဆိုတာတော့ဟိုယ ahanan ဖြစ်မှာပဲပေါ့နော်ဒါပေမဲ့ဒီနေရာမှာပထမဆုံးရယုံနဲ့ချုပ်သွားတဲ့ကာမတညာဆိုတာဘလို့တညာမျိုးတွေပါလဲဖျားအဲ့ဒါကအေးဟိုလိုပဲပြန်ပြောမှာပေါ့ ဟိုစိတ်ရှိနေရင်တော့တင်ညာတော့မချုပ်ဘူးတင်ညာကဟိုဘဒ္ဒဝေနာတင်ညာစေတနာဧကဂရဇီဝိတ္တိမနာတိကာရဆိုတဲ့ဒီဟိုစေတသိက်ကခုနှလုံးကဒါတပ္ပစိတ်တာသာရဏစေတသိက်ဆိုတဲ့အတွက်ကြောင့်စိတ်ဖြစ်တိုင်းဖြစ်နေတာပေါ့နော်အတင်ညာချင်းပဲမတူဘူးအမကာမဂုဏ်ကိုအာရုံပြုပြီးဖြစ်တဲ့တင်ညာကိုကာမတင်ညာခေါ်တာပေါ့အဲဟိုကျန်တဲ့သူဆံရဆံရပေါ့ဥမာမဲကုတ်အာယုန်တွေကိုအာရုံပြုမဲကုတ်တင်ညာတို့သုံးတာပေါ့ အဲ့တော့ဒီနေရာမှာကာမကာမနဲ့ပတ်သက်တဲ့ကာမဂုဏ်အာယုန်လေးနဲ့ပတ်သက်တဲ့ရူပောင်တတ္တယံကဏ္ဍအောင်တတ္တယံဖို့တတ်ပါယုဆိုတဲ့ဒီလိုအာယုန်လေးနဲ့ပတ်သက်တဲ့ကာမအာယုန်လေးပေါ့နော်အဲ့ကာမတင်ညာလေးပေါ့အာဒါလေးကတော့ဟိုရူပါယုံအစဉ်လာလာလေးစသည်အပြင်ဒီလိုမှတ်သားထားတာပေါ့ဒါလေးကတော့အတန်လေးကောင်းတဲ့အတန်လေးလက်ချင်းတန်လေးစသည်အပြင်ဒီလိုကာမဂုဏ်တွေနဲ့ဆက်ရှက်တဲ့ ကာမကိုမိတွေးပြီးတော့ဖြစ်တဲ့တင်ညာမျိုးချုပ်ငိမ့်တယ်လို့ပြောတာတိုးတော့တင်ညာတော့လုံးလုံးချုပ်ငိမ့်တာမဟုတ်တိုးတော့ဘာတင်ညာကြံမလဲဒီနေရာမှာဆိုဆိုကြပါစို့အာနာမနာကမ္မထံကိုအောင်ယူပြီးဖြစ်နေတဲ့အတွက်ကြောင့်အာနာမနာကမ္မထံတဲမှာဆိုကြပါစို့အခုဆိုအာနာမနာပြိပကနိမိတ်ဆိုတဲ့ဒီတင်ညာပေါ့အဲဒါကတော့ချုပ်လို့မရဘူးတင်ညာတော့ရှိနေမယ်တိုးတော့အဲကာမဂုဏ်အာယုန်နေနဲ့ဆက်ရှိတဲ့တင်ညာချုပ်သွားတာကိုပြောနော်တင်ပါဗျာအဲ့တော့ဒီဒီ ရိုးရိုး long easy ပထမဇန်အောင်မြင်ထားတဲ့လူကသူကဒီဇန်ဝင်စားတဲ့အချိန်မှာပဲကာမတန်ကြာချုပ်မှာလားဒါမှမဟုတ်အများတန်းကိုချုပ်သွားပြီလားဖေ။ဇန်ဝင်စားတဲ့အချိန်ဟုတ်ကဲ့။ရှင်းပါ။ဇန်ဝင်စားတဲ့အချိန်မှာပဲသူကချုပ်မယ်။ဇန်ဝင်စားတဲ့အချိန်မှာသူကမချုပ်ဘူးနံပါတ်1။နံပါတ်2ကတော့သွန်တော်တစ်ခုရှိ။ဒါကတော့ဒီကမ္မထန်နေအာသာချက်ပေါ့။ဒီဒီကမ္မထန်တစ်ခုခုကိုပေါ့စနစ်ကြပေါ် ကုန်အာယုံဟိုဇန်သမားထတယ်တနည်းအားဖြင့်ဇန်ဝင်စားနေတဲ့အချိန်မဟုတ်ဘူးဒီအာယုံတွေရှိတာမှန်တယ်တိုးတော့လောလောကူကူနဲ့ပေါ့ဆိုလိုရင်းပြောချင်တာကဇန်ဝင်စားခြင်းရင်တကယ်လေ့ကျင့်ထားတယ်ဆိုဇန်ကိုပြန်ရနိုင်ဇန်ပြန်ရနိုင်ရင်ဇန်ရတဲ့အချိန်မှာဒီအာယုံတွေပြန်ပြီးမြန်မြန်ဆန်ဆန်ချုပ်တယ်လို့ဘယ်လိုပြောချင်တာအဲ့တော့ဆိုလိုရင်းကတော့ဟိုလမ်းကြောင်းကိုသူကတိထားတဲ့အတွက်ကြောင့်ကာမဂုဏ်အာယုံတွေကိုမြန်မြန်နဲ့ဟိုဖယ်ခွာပြီးတော့တမားတွေထူထောင်မယ်ဆိုရင်တော့ထူထောင်လို့အလေးကျင့်ကောင်းဟော တမာရီမှထနေတဲ့အချိန်မှာတော့ဒီကာမဂုဏ်အာယုန်တွေကိုဟိုစဉ်းရင်ရင်စဉ်းစားရင်ဒီကာမဂုဏ်အာယုန်ဆိုတဲ့တင်ညာတွေကပေါ်လာမှာပဲပေါ်လာနိုင်ရဲ့ရှိရဲ့ရှိနော်အဲ့တော့ဒီဝတိဘော9တန်နိုင်နှင်းထားတဲ့ပထမဆန်းအောင်မြင်ထားတဲ့လူတစ်ယောက်ကသူဇံဝင်စားကြပြီဆိုရင်အချိန်အမြန်ဆုံးဘယ်လောက်တွဲမှာဇံဝင်စားလို့ရနိုင်ပါသလဲဖြစ်အဲ့တော့ဟိုတော့ဟန်ပြောသလိုပေါ့ဟိုတူးနဲ့တူး လျင်မှုခြင်းလိလာထားမှုခြင်းပေါ့လိလာထားမှုအဲ့တော့ရေပုံရတော့ဦးဇင်းတို့ဒီယောဂီတွေကိုမိတဲ့အခါမှာဒီပိုင်းကိုလေလေဝင်နဲ့လေ့ကျင့်ခိုင်းတဲ့အခါဝတိဘောပေါ့ဓမ္မပြဒနာဝတိလေ့ကျင့်ခိုင်းလို့ဖြစ်ဒီမိနစ်ပိုင်းကြီးတွင်ပေါ့မိနစ်ပိုင်းတော့မှ10မိနစ်လောက်စက္ကန့်50 50 10မိနစ်10မိနစ်အတွင်းမှာပဲ3မိနစ်အတွင်းလာတော့ပါဆံကိုလာလို့ရတယ်သို့တော့ဒါဒီတကယ်တမ်းကြတော့ လောကိညာလည်းဦးဇင်းတို့နောက်ကြီးတော့မစစ်ပါဘူးအဲ့လိုဘလောက်မြန်လဲဆိုတာလောက်ပဲအချိန်ကိုရှော့ရှော့ပြီးတော့ရှုကိုပြောရင်းနဲ့ရေပွင့်ရအကြမ်းမြင်မယ်ရန်ကြီးတော့မစစ်ဘူးတိတိကျကျဆိုတော့ဒါကအကြမ်းမြင်ပြောတာတကယ်ဟိုလေ့ကျင့်တာလို့ဘိညာဉ်တကိုးတွေပါလေရတဲ့ဒီလေ့ကျင့်တာတဲ့ပုံကိုမျိုးတွေပေါ့တနည်းအားဖြင့်ဒီစနေမျိုးသောအချင်းရာကိုရှုတဲ့ယောဂီမျိုးတွေဆိုတာတိတ်မြန်သွားတယ်သူကဖတ်ကလေးဆိုဝင်စားရင်ခုဒီဦးဇင်းတို့ပြောသလိုပေါ့ဒီစက္ကန့်ပိုင်းလေးအတွင်းမှာပဲသူက ဆိုင်မှာသူကမှာဗြဟ္မဇန်ဒုတိယဇန်ထားခဲ့တတိယဇန်ခုသတိအားဖြင့်အိုးသရုတ်ဇန်ရောက်တော့သရုတ်ဇန်ပြန်ပြီးဗြဟ္မဇန်ဝင်လာမယ်သူရအောင်ဘယ်လိုလုပ်ကြလဲအဲ့မှာဇန်တွေကိုအစဉ်တိုင်းသွားနေတော့တာမဟုတ်ဘူးအဲ့ဒီဘိုင်းတွေလှုပ်လာရင်တော့တိတ်ညံညံနေဆိုတော့ကစက္ကန့်ဘိုင်းတွေအတွင်းမှာပဲဇန်ကိုညံတော့ရေးကြည့်ရအောင်တမပါဗျာရှင်းပါပြီဗျာ